အခန်းကြီး၄အငယ်၁မှ၈နောက်ဆုံးသောကာလ၌သာဝရဘုရား၏အိမ်တော်တည်သောတောင်သည်တောင်ကြီးတောင်ငယ်တို့၏ထိပ်ပေါ်မှချီးမြှောက်၍တည်လိမ့်မည်ခတ်သိမ်းသောလူစုတို့သည် ထိုတောင်သို့စီဝေးကြလိမ့်မည်များပြားသောလူမျိုးတို့ကလည်းလာကြလော့သာဝရဘုရား၏တောင်တော်ယာကုပ်အမျိုး၏ဘုရားသခင်အိမ်တော်သို့တက်သွားကြကုန်အံ့ လမ်းခီးတော်တို့ကိုပြသသွန်တင်တော်မူ၍ငါတို့သည်ခြေတော်ရာသို့လိုက်သွားကြမည်ဟုခရီးသွားလျက်ပြောဆိုကြလိမ့်မည်။တရားတော်သည်ဇိအုန်တောင်မှ၎င်း၊ထာဝရဘုရား၏နှုတ်ကပတ်တော်သည်ယေရုရှလင်မြို့မှ၎င်းပေါ်ထွက်လိမ့်မည်။ထာဝရဘုရားသည်များပြားသောလူတို့တွင်တရားစီရင်၍၊ဝေးစွာနေလျက်အားကြီးသောလူမျိုးတို့ကိုဆုံးမတော်မူသဖြင့် သူတို့အားလက်နက်များကိုထွန်သွားဖြစ်စေခြင်းငှါ၎င်းလှံများကိုဒဇင်ဖြစ်စေခြင်းငှါ၎င်းထုလုပ်ကြလိမ့်မည်တပီကိုတပီစစ်မတိုက်စစ်တက်ကိုလည်းနောက်တဖန်မတင်ရကြလူအပေါင်းတို့သည် ကိုပိုင်သော စပစ်ပင် ကိုပိုင်သောသင်္ဘောတဖန်ပင်အောက်မှထိုင်ကြလိမ့်မည်ကြောက်စေသော သူတယောက်မျှမရှိရကောင်းကင်ဘုရားရှင်သာရဖျား၏နှုတ်တော်ထွက်အမိန်တော်ရှိ၏ လူမျိုးအပေါင်းတို့သည်ကိုယ်ဆိုင်သောဘုရား၏နာမကိုခိုလှုံလျက်ကျင့်နေတတ်ကြ၏။ငါတို့မူကား၊ကိုယ်ဆိုင်သောဘုရားသခင်ထာဝရဘုရား၏နာမတော်ကိုကာလအစဉ်အမြဲခိုလှုံလျက်ကျင့်နေကြမည်။ထာဝရဘုရားမိန့်တော်မူသည်ကား၊ထိုကာလ၌ခြေဆွံ့သောသူကိုငါခေါ်မည်။နှင်ထုတ်ခြင်းကိုခံရသောသူ၊ငါညှဉ်းဆဲဘူးသောသူတို့ကိုငါစုဝေးစေမည် ခြေစွန့်သောသူကိုငါကြံကျွင်းစေမည်အဝေးသို့နှင်ထုတ်ခြင်းကို ခံရသောသူသည်ကြီးမားသောလူမျိုးဖြစ်စေခြင်းဟာငါစီရင်မည်ဒါဝရဖျားသည်ဇီးအုံတောင်ပေါ်မှသူတို့ကိုယခုမှစ၍အစဉ်မြဲအုတ်ချုပ်ဆိုးဆန်တော်မူလိမ့်မည်အိုအေဒါလင်းစဉ်ဇီးအုံတို့သမီးနေရာကုန်းတင်သည်အစိုးရလိမ့်မည်အရင်တည်သော အာဏာတည်ပြန်လိမ့်မည် နိုင်ငံတော်သည်ယေရုရှလင်တို့သမီးလက်သို့ တဖန်ရောက်လိမ့်မည်အငယ်9မှ73ယခုမှသင်သည်အဘယ်ကြောင့်ကျဲသောအတန်နှင့်အော်ဟစ်သနည်းသင်၌ရှင်မင်းတယောက်မျှမရှိသလိုအကြံပေးသောမူမပျောက်ပြက်သလိုတန်ဖွာသောမိမကဲ့သို့သင်သည်ဝေဒနာကိုခံရပါသည်တကားအိုစီအောင်တို့သမီးတန်ဖွာသောမိမကဲ့သို့ ဝေဒနာကိုခံ၍သားကိုဖွာအံ့သောငါအာထုတ်လော့ ယခုပင်တင်ဒီမြို့တဲကထွက်၍လေပြင်း၌နေရမည်။ဘာဘူးလိုမြို့တိုင်အောင်တွားရမည်။ထိုမြို့၌လွတ်လိမ့်မည်။ထိုမြို့၌သာရဖျားသည်တင့်ကို ရန်သူလက်မှရွေးနှုတ်တော်မူလိမ့်မည်။ယခုမှလူမျိုးများတို့ကဇီးအုံမြို့သည်ညစ်ညူးပါစေ။သူ၌ငါတို့အလိုပြည့်စုံပါစေဟုတင့်တစ်ဖက်၌စုဝေးလျက်ဆိုကြ၏။တို့ရတွင်သာရဖျား၏စိတ်တော်ကိုမတိအကြံစီတော်ကို နားမလဲကြကောက်လိုင်းတို့ကို ကောက်နယ်တလင်း၌ဆုထားသကဲ့သို့ထိုသူတို့ကိုဆုထားတော်မူ၏အိုးစည်းုံတို့သမီးထား၍နယ်လောတင့်ဥဂျိုကိုတန်ဖြင့်၎င်းတင့်ခွာတို့ကိုကြေးဝါဖြင့်၎င်းငါပြီးစေမည်တင်သည်လူမျိုးများတို့ကိုညက်ညက်ချေရမည်သူတို့တွင်ရသမျှသော စီးစိမ်ဥစ္စာကိုယူ၍မြေတွင်လုံးကိုအစိုးပိုင်တော်မူသော အရှင်ထာဝရဘုရားအား 苏州烟迷。